ခန်းကြီးရှေအငယ်1မှ9ရှမွေလသည်အသက်ကြီးသောအခါမိမိသားတို့ကိုဣဒရေလမျိုး၌အုပ်ဆိုးရသောအခွင့်နှင့်ခံထား၏တာဥအမိကားယောလဒုတိယသားအမိကားအဘိယတိထိုသူတို့သည်ဘေရရှေဘမြို့၌တရားသူကြီးလုပ်ကြ၏တို့ရတွင် အဖလန်းတို့မလိုက်ငွေကိုတက်မဲ့သောစိတ်နှင့် လွှဲသွား၍တစိုးစားလျက်တရားကိုဖြစ်ကြ၏ ထိုအခါဣဒရလအမျိုးအသက်ကြီးသူ အပေါင်းတို့သည် စီဝေး၍ရှမွေလရှိရာအယက်ယာမမျိုးတို့လာပြီးလျှင်ကိုရောဒီအသက်ကြီးပါ၏ကိုရောဤသားတို့သည်ကိုရောလန်းသို့မလိုက်ကြပါ လူမျိုးအပေါင်းတို့၏ထုံးစံရှိသည့်အတိုင်းအကျွန်ုပ်တို့ကိုအုပ်ဆိုးရသောရှင်မြင်းကိုချီးမြှောက်ပါလော့ဟုလျှောက်ကြ၏ထိုတို့ကျွန်ုပ်တို့ကိုအုပ်ဆိုးရသောရှင်မြင်းကို ပေးပါလောဟုလျှောက်တော်မူကို ရှမွေလသည်မနှစ်သက်သောကြောင့်ဒါဝရဖျားအားဆုတောင်းလေ၏ဒါဝရဖျားကလည်းသင်အားလူများတို့အားပြောဆိုသမျှသော စကားကိုနားထောင်လောသူတို့သည်တင့်ကိုသာမပယ်ငါသည် သူတို့ကိုမအုပ်ဆိုးစေခြင်းငှာငါကိုလည်းပယ်ချပြီ သူတို့ကိုအေဂုတုပြည်မှငါဆောင်ခဲ့သောနေ့မှစ၍ယနေ့တိုင်အောင်ငါကိုစွန့်၍အခြားတစ်ပါးသောဖျားတို့ကို ဝတ်ပြုသည်ဖြင့်ကြည်မိသည်မြတ်သောအကျင့်အတိုင်းတင်၌လည်းပြုကြ၏ယခုမှ သူတို့စကားကိုနားထောင်လော့တို့ရာတွင်တတိပေး၍သူတို့ကိုအုပ်ဆိုးသောရှင်မြင်း၏ထုံးစံကိုပြလော့ဟုမိန့်တော်မူ၏အငယ်30မှ22ရှမွေလသည်လည်းရှင်မြင်းကို တောင်းသောသူတို့အားဒါရဖျားအမိန်တော်ရှိသည်မြတ်ကို ပြန်ပြော၍ တင်တို့ကိုအုပ်ဆိုးသောရှင်မြင်းဤထုံးစံဟုမူကားတင်တို့သားများကိုယူ၍မိမိယထာထင်းမြင်းထင်းအရာ၌ခံထား၍အချို့တို့သည်လည်းသူ၏ယထာရှိမှပြေးရကြမည်လူတထောင်အုပ်တရာအုပ်90အုပ်30အုပ်အရာ၌ခံထား၍လေလုတ်ချင်းစပားရည်ချင်းစစ်တိုက်သစာယထာသစာကိုလှုပ်ချင်းအမှုများကိုဝေဖန်လိမ့်မည် တင်တို့သမီးများကိုလည်းယူ၍ခဲဘွယ်စားဘွယ်တို့ကို ပြင်ဆင်စေခြင်းငှာ၎င်းစားတော်ကဲမုန်တယ်ဖြစ်စေခြင်းငှာ၎င်းခံထားလိမ့်မည်တင်တို့လည်းခွဲ့စပြည့်ဥယင်တန်ရင်ဥယင်အကောင်းဆုံးတို့ကိုယူ၍မိမိကျွန်တို့အားပေးလိမ့်မည်တင်တို့မျိုးစေ့စပြည့်တီးဆယ်ဖို့တဖို့ကိုယူ၍သူ၏အရာရှိ အမှုထမ်းတို့အားပေးလိမ့်မည်တင်တို့ကျွန်ကျွန်မ အကောင်းဆုံးသောလူလျင်မြဲများကိုယူ၍သူ၏အမှုကို လုပ်ကင်စေလိမ့်မည်။တင်တို့တိုးစုဆယ်ဘုတ်အဖို့ကိုလည်းယူ၍တင်တို့သည်သူ၏ကျွန်ခံရကြမည်။တင်တို့ရွေးယူသော ရှင်မြင်းကြောင့်ထိုနေ့၌တင်တို့အော်ဟစ်တော်လဲဒါဝရဖျားသည် နားထောင်တော်မမူဟုတတိပေးလေ၏သို့တော်လည်းလူများတို့က မဟုတ်ပါအုပ်ဆိုးသောရှင်မြင်းကိုလိုချင်ပါ၏ အကျွန်ုပ်တို့သည်တပါမျိုးသားအပေါင်းတို့နှင့်တူမည်အကြောင်း အကျွန်ုပ်တို့ကိုအုပ်ဆိုးသောရှင်မြင်းရှိရမည်အကျွန်ုပ်တို့ရှေ့မှထွက်ကြွ၍စစ်တိုင်ရမည်ဟုရှမွေလ၏စကားကိုနားမထောင်ဘဲဆိုကြ၏ထိုသူတို့၏စကားများကိုရှမွေလသည်ကြားလျင်ဒါဝရဖျားရှိတော်၌ရှောက်လေ၏ဒါဝရဖျားကလည်းသူတို့စကားကိုနားထောင်၍သူတို့ဖို့ရှင်မြင်းကိုချီးမြှောက်လောဟု မိန်တော်မူသည်ဖြင့်ရှမွေလကတင်တို့အတီးတီနေရမြို့ရွာသို့ပြန်သွားကြလော့ဟုဣဒရေလသူတို့အားပြောဆိုလေ၏